ရှင်ယောဟန်ခရစ်ဝင်ခန်းကြီး20အငယ်1မှ30ခုနှစ်ရက်တွင် ပထမနေ့ရက်မိုးမလင်းမီစောစောအချိန်၌မာဂဒလမာရိသည်တင်းကြိုင်းတော်သို့သွား၍တွင်းဝ၌ပိတ်သောကြောက်တီရွေ့လျက်ရှိသည်ကိုမြင်လျင် ရှိမုန်ပေကျုနှင့်ယေရှုချစ်တော်မူသောအခြားတပည့်တော်စီတို့ပြေးသွား၍တင်းကြိုင်းတော်မှသခင်ကိုယူသွားကြပြီအဘယ်မှထားကြသည်ကို မသိဟု ပြောဆို၏ ထိုအခါပေတရုနှင့် အခြားသောတပည့်တော်သည် ထွက်၍သင်္ချိုင်းတော်သို့သွားကြ၏။ထိုသူနှစ်ယောက်တို့သည်အတူပြေးသည်တွင်၊အခြားသောတပည့်တော်သည်ပေတရုကိုလွန်၍သင်္ချိုင်းတော်သို့အရင်ရောက်သည်ရှိသော်၊ငုံ့၍ကြည့်သဖြင့်၊ပိတ်ပုဆိုးရှိရစ်သည်ကိုမြင်လျှင်မဝင်ဘဲနေ၏။ရှိမုန်ပေတရုသည် နောက်သို့လိုက်၍ရောက်သောအခါ၊တွင်းထဲသို့ဝင်လျှင်ပိတ်ပုဆိုးရှိရစ်သည်ကို၎င်း ခေါင်းတော်၌ရှိသောပဝါသည် ပိတ်ပုဆိုးနှင့်အတူမရှိဘဲတခြားစီ လိပ်လျက်ရှိသည်ကို၎င်းမြင်လေ၏။ထိုအခါသင်္ချိုင်းတော်သို့အရင်ရောက်သောအခြားတပည့်တော်သည်ဝင်၍မြင်သဖြင့်ယုံလေ၏။ကိုယ်တော်သည်သေခြင်းမှထမြောက်ရမည်ဟူသော ကျမ်းစကားကိုတပည့်တော်တို့သည် နားမလည်ကြသေး။နောက်မှ ထိုသူနှစ်ယောက်တို့သည်မိမိတို့အပေါင်းအသင်းရှိရာသို့ပြန်သွားကြ၏။ အငယ်၁၁မှ၁၈မာရိသည်တင်းကျိုင်းတော်အနားမှာငိုကြွေးလျက်ရပ်နေ၏။ငိုကြွေးစဉ်ငုံ၍တွင်တဲသို့ကြည့်လျှင် ကောင်းကင်တမန်နှစ်ပါးတို့သည်ဖြူသော အဝတ်ကိုဝတ်ဆင်လျက်ယေရှု၏အလောင်းတော်လျောင်းရာအရပ်ခေါင်းရင်း၌တပါခြေရင်း၌တပါထိုင်ကြသည်ကို မြင်လေ၏ထိုသူတို့ကအချင်းမိမ့်မှအဘဲကြောင့်ငိုကြွေးသည်ဟုမေးလျင် ကျွန်မ၏သခင်ကိုယူသွားကြပြီ။အဘယ်မှာထားကြသည်ကို မသိပါဟု ပြောဆို၏။ထိုသို့ဆိုပြီးမှ နောက်သို့လှည့်လျှင်၊ယေရှုရပ်နေတော်မူသည်ကိုမြင်သော်လည်း၊ယေရှုဖြစ်တော်မူသည်ကိုမသိ။ယေရှုကလည်း၊အချင်းမိန်းမ၊အဘယ်ကြောင့်ငိုကြွေးသနည်း။အဘယ်သူကိုရှာသနည်းဟုမေးတော်မူ၏။မာရိက၊သင်သည်သူ့ကိုဆောင်သွားသည်မှန်လျှင်အဘယ်မှာထားသည်ကို ကျွန်မအားပြောပါ ကျွန်မယူသွားပါမည်အရှင်ဟုထိုသူကိုဥယျာဉ်စောင့်ဖြစ်သည်ဟုထင်မှတ်လျက်ဆို၏။ယေရှုကလည်း၊မာရိဟုခေါ်တော်မူလျှင်၊မာရိသည်လှည့်၍ရဗ္ဗုနိဟုထူးလေ၏။ရဗ္ဗုနိအနက်ကား၊အရှင်ဘုရားဟုဆိုလိုသတည်း။ယေရှုကလည်း၊ငါ့ကိုမဘက်နှင့်ဦး။ငါသည်ငါ့ခမည်းတော်ထံသို့မတက်ရသေး။ငါ့ညီတို့ရှိရာသို့သွားလော့ ငါ၏ခမည်းတော်တည်းဟူသောသင်တို့၏ခမည်းတော်၊ငါ၏ဘုရားသခင်တည်းဟူသောသင်တို့၏ဘုရားသခင့်ထံတော်သို့ငါတက်ရမည်အကြောင်းအရာကိုကြားပြောလော့ဟု မိန့်တော်မူသည်နှင့်အညီ၊မာဂဒလမာရိသည်သွား၍မိမိသည်သခင်ကို တွေ့မြင်သည်ကို၎င်း၊ထိုသို့မိန့်တော်မူသည်ကို၎င်းတပည့်တော်တို့အားကြားပြောလေ၏။ခုနစ်ရက်တွင်ပဌမနေ့ရက်ဖြစ်သော ထိုနေ့၌ ညအချိန်ရောက်သောအခါ၊ယုဒလူတို့ကိုကြောက်၍တံခါးများကိုပိတ်ထားလျက်၊တပည့်တော်တို့သည်စည်းဝေးကြသောအရပ်သို့ယေရှုသည်ကြွလာ၍အလယ်မှာရပ်တော်မူလျက်၊သင်တို့၌ငြိမ်သက်ခြင်းရှိစေသတည်းဟု မိန့်တော်မူ၏။ထိုသို့မိန့်တော်မူပြီးမှ၊လက်တော်နှင့်နံပေးတော်ကိုပြတော်မူ၏။တပည့်တော်တို့သည်သခင်ကိုမြင်လျှင်ဝမ်းမြောက်ခြင်းရှိကြ၏။တဖန်ယေရှုက၊သင်တို့၌ငြိမ်သက်ခြင်းရှိစေသတည်း ခမည်းတော်သည်ငါ့ကိုစေလွှတ်တော်မူသည်နည်းတူသင်တို့ကိုငါစေလွှတ်သည်ဟုမိန့်တော်မူပြီးလျှင်၊ထိုသူတို့အပေါ်၌မှုတ်လျက်၊သင်တို့သည်သန့်ရှင်းသောဝိညာဉ်တော်ကိုခံကြလော့။အကြင်သူ၏အပြစ်ကိုသင်တို့လွှတ်လျှင်၊ထိုသူသည်အပြစ်လွတ်လျက်ရှိ၏။အကြင်သူ၏အပြစ်ကိုသင်တို့တည်စေလျှင်၊ထိုသူသည်အပြစ်တည်လျက်ရှိ၏ဟုမိန့်တော်မူ၏။24 ထိုသို့ယေရှုသည်ကြွလာတော်မူသောအခါ၊တမန်တော်တကျိပ်နှစ်ပါးအဝင်၊ဒိဒုမုဟု အမည်ရှိသော သောမသည် ထိုတပည့်တော်တို့နှင့်အတူမရှိ။ထိုသူတို့ကလည်း၊အကျွန်ုပ်တို့သည်သခင်ကိုမြင်ရကြပြီဟုသောမအားပြောဆိုကြလျှင်၊သောမက၊လက်တော်၌သံရိုက်ရာချက်ကိုမမြင်၊သံရိုက်ရာချက်ကိုလက်ညှိုးနှင့်မတို့မစမ်း နံပေတော်ကိုလည်းလက်နှင့်မစမ်းမသပ်ရလျှင် အကျွန်ုပ်မယုံဟုဆို၏။ထိုနောက်ရှစ်ရက်မြောက်သောနေ့၌တပည့်တော်တို့သည် တဖန်အထဲမှာရှိကြ၍သောမလည်းပါ၏။တံခါးများကိုပိတ်ထားစဉ်အခါ၊ယေရှုသည်ကြွလာ၍အလယ်မှာရပ်တော်မူလျက်၊သင်တို့၌ငြိမ်သက်ခြင်းရှိစေသတည်းဟုမိန့်တော်မူ၏။ထိုအခါသောမအား၊သင်၏လက်ညှိုးကိုဆန့်၍ငါ့လက်ကိုကြည့်လော့။သင်၏လက်ကိုဆန့်၍ငါ့နံ့ပသေးကိုစမ်းသပ်လော့ ယုံမှားခြင်းမရှိနှင့်။ယုံလော့ဟု မိန့်တော်မူ၏။12သောမကလည်း၊အကျွန်ုပ်၏အရှင်၊အကျွန်ုပ်၏ဘုရားသခင်ပါတကားဟု ပြန်၍လျှောက်၏။ယေရှုကလည်း၊သင်သည်ငါ့ကိုမြင်သောကြောင့်ယုံခြင်းရှိ၏။ငါ့ကိုမမြင်ဘဲယုံသောသူတို့သည် မင်္ဂလာရှိကြ၏ဟုမိန့်တော်မူ၏။13ဤကျမ်းစာ၌ရေး၍မထားသော အခြားနိမိတ်လက္ခဏာအများတို့ကိုလည်းယေရှုသည်တပည့်တော်တို့မျက်မှောက်၌ပြတော်မူ၏။ယေရှုသည် ခရစ်တော်တည်းဟူသောဘုရားသခင်၏သားတော်ဖြစ်တော်မူသည်ကိုသင်တို့သည်ယုံမည်အကြောင်း၊ထိုသို့ယုံ၍နာမတော်အားဖြင့်အသက်ကိုရမည်အကြောင်းဤမျှလောက်ရေးထားလျက်ရှိသတည်း